ခန်းကြီး၁၉အငယ်၁မှ30ဤဒေလရှင်မြေမရှိသည့်ကာလအေဖရင်တောင်ကပန်း၌တဲခိုသော လေဝိလူတယောက်သည်ယူဒခရိုင်ဘဲလင်မြို့သူ မိမတယောက်ကိုတင်းယူ၏ထိုမိမသည် လင်ကိုပြစ်မှား၍ဘဲလင်မြို့မိမိအဖအိမ်သို့သွားသည်ဖြင့်လေးလနေလေ၏လင်သည် သူ့ကိုချော့မော့၍ဆောင်ခဲ့ခြင်းဟံငယ်သားတယောက်နှင့် မြဲနှစည်းပါလျက်ထသွား၍ရောက်သောအခါမယားငယ်သည်မိမိအဖအိမ်တဲသို့ခေါ်သွင်း၍အဖသည်တမက်ကိုတွေ့မြင်လျင်ဝမ်းမြောက်သောစိတ်ရှိ၍တင်းစီလေ၏ထိုကြောင့်တမက်သည် စားတောက်လျက်အိပ်လျက်သုံးရက်ပတ်လုံးရောက်ခမအိမ်၌နေ၏သုထနေ့ရက်နန်းနှင့်စောစောထ၍ထွက်သွားအံ့သောငါပြင်ဆင်သောအခါ ရောက်ခမက မုတ်အနေငယ်ကိုစား၍အားဖြည့်ပြီးမှသွားကြပါဟုတမင်အားဆိုသည့်အတိုင်းနှစ်ယောက်လုံးထိုင်၍စားတောက်လျက်နေကြ၏ယောက်ခမကလည်းသဘောကျပါတော့ယနေ့ညကိုလည်းလွန်စီသဖြင့်ပျော်မွေ့လျက်နေပါတော့ဟုတမင်အားဆိုပြန်၍တမက်သည်တွမ်းအံသောငှာထတော်လဲရောက်ခမသွေးဆောင်သဖြင့်တမက်သည်ထိုရ၌အိပ်ပြန်လေ၏ပြင်စမနေ့ရက်နန်နှင့်စိုးစိုးတွမ်းအံသောငှာ ထသောအခါယောက္ခမက၊အားဖြည့်ပါဦးတော့ဟုဆို၍မွန်းလွဲသည်တိုင်အောင်နှစ်ယောက်လုံးစားသောက်လျက်နေကြ၏။ထိုသူသည်မယားငယ်နှင့်ငယ်သားကိုခေါ်၍သွားအံ့သောငှါထပြန်သောအခါ၊သူ၏ယောက္ခမဖြစ်သော ထိုမိန်းမ၏အဘက၊ကြည့်ပါ။မိုဃ်းချုပ်လုပြီ။ယနေ့ညဉ့်ကိုလည်းလွန်စေပါတော့။နေ့အချိန်ကုန်လုပြီ။ဤအရပ်၌အိပ်၍ ပျော်မွေ့လျက်နေပါတော့။နက်ဖြန်နတ်နဲ့စိုးစိုးထ၍ကိုနေရရက်တို့သွားတော့ဟုဆိုတော်လဲ။တမက်တီထုံညကိုမလွန်စေဘဲထသွား၍ကုန်းဤတင်သောမြဲနစီနှင့်မယန်းငယ်လဲပါလျက်ယေရုရှလင်မြို့ဒီဟုသောရေပုတ်မြို့အနီးသို့ရောက်လေ၏အငယ်7မှ18ထိုမြို့အနီးသို့ရောက်သောအခါမိုးချုပ်သောကြောင့် ငယ်သားကနားထောင်ပါတော့ယေဘုသိလူနေရာဤမြို့သို့ဝင်၍အိတ်ကြဂုံအံ့ဟုသခင်အားဆိုတော့သခင်ကဣဒရေလအမျိုးမဟုတ်တပါမျိုးသားနေသောမြို့သို့မဝင်ဂိဘာမြို့သို့တွားဦးမည်ဂိဘာမြို့ယာမမြို့အစရှိသောတစုံတစ်ခုသောအရ၌ညကိုလွန်စေခြင်းကတွားချဂုံအံ့ဟုငယ်သားအားဆိုလျက်ခยีတွားပြန်၍ဗိယမင်ခရိုင် ဂိဗာမြို့အနီးသို့ရောက်သောအခါနေဝင်လေ၏။ဂိဗာမြို့မှာညဉ့်ကိုလွန်စေမည်အကြံနှင့်မြို့ထဲသို့ဝင်၍အဘယ်သူမျှဧည့်မခံသေးသောကြောင့်လမ်းမှာထိုင်နေ၏။ဂိဗာမြို့သားတို့သည်ဗင်္ယာမိန်အမျိုးသားဖြစ်ကြ၏။သို့ရာတွင်တည်းခိုသောဧဖရိမ်တောင်သားလူအိုတယောက်ရှိသည်ဖြစ်၍၊ထိုသူသည်ညဦးယံ၌လယ်လုပ်ရာမှလာစဉ်မျှော်ကြည့် မြို့လမ်းမှာဧည့်သည်တယောက်ရှိသည်ကိုမြင်လျင်တင်းဒီအဘယ်ရက်သို့သွားသနည်းအဘယ်ရက်ကလာသနည်းဟုမေးတော့ကျွန်ုပ်တို့သည်ယူဒခရိုင်ဘဲလင်မြို့မှအေဖရင်တောင်ကပန်းသို့သွား၏ကျွန်ုပ်သည်အေဖရင်တောင်သားဖြစ်၏ဘဲလင်မြို့သို့ခဏသွားပြီးမှယခုထာဝရဘုရား၏အိမ်တော်သို့သွား၏အဘယ်သူမျှအဲ့မခံသေးအငယ်၁၉မှ၂၃ သို့ရာတွင်မြဲဘို့မြက်ခြောက်နှင့် အခြားကျွေးစရာရှိ၏။ကိုယ်နှင့်ကိုယ်တော်ကျွန်မလိုက်လာသောငယ်သားဘို့မုန့်နှင့်စပျစ်ရည်ရှိ၏။တစုံတခုမျှမလိုပါဟု ပြောဆို၏။လူအိုကလည်း၊သင်၌ချမ်းသာရှိပါစေသော။သင်လိုသမျှသည်ငါ့တာရှိစေတော့။လမ်းမှာညဉ့်ကိုမလွန်စေနှင့်ဟုဆိုလျက်၊မိမိအိမ်သို့ခေါ်သွင်း၍မြည်းတို့ကိုကျွေးလေ၏။သူတို့သည် ခြေကိုဆေး၍ စားတောက်ကြ၏ထိုတို့ပျော်မွေ့လျက်နေကြသောအခါထိုမျိုးသားအာရမလူအချို့တို့သည်အိမ်ကိုဝမ်း၍တကားကိုရိုက်ကြ၏အိမ်ရှင်လူအိုကိုလည်းခေါ်၍တင့်အိမ်သို့ဝင်သောယောက်ျားနှင့်ငါတို့သည်ဆက်ဆံလူသည်ဖြစ်၍ထုတ်ခဲ့လောဟု ဆိုကြ၏အိမ်ရှင်သည်လည်းထွက်၍ဤကိုယ်တို့သိုးသောအမှုကိုမပြုပါနှင့်ဤသူသည်ကျွန်ုပ်အိမ်၌တဲခိုသောသူဖြစ် အဓမ္မမပြုကြပါနှင့်အငယ်24မှ30အကျွန်ုပ်၌သမီးကညာရှိပါ၏သူ၏မယားငယ်လည်းရှိပါ၏သူတို့ကိုထုတ်၍ပေးပါမည်သူတို့ကိုရှုံချကြပါ အလိုရှိသည့်အတိုင်းပြုကြပါဤယောက်ျား၌ဤမျှလောက်သိုးသောအမှုကို မပြုပါနှင့်ဟု တောင်းပန်တော်လဲသူတို့သည်နားမထောင်သောကြောင့်လေဝိလူသည်မိမိမယားငယ်ကို ထုတ်၍အပ်သဖြင့် သူတို့သည်တညလုံးအာရမပြု၍နံနှင့်တိုင်အောင်ရှုံချပြီးမှ အာယုံတက်မှလွတ်လိုက်ကြ၏အာယုံတက်သောအခါမိမသည်လာ၍မိမိသခင်နေရာအိမ်တကားရှိမှ မိုးလင်းသည့်တိုင်အောင်လဲနေ၏နံနှင့်အချိန်ရောက်မှသူ၏သခင်သည်ထ၍အိမ်တကားကိုဖွင့်သည်ဖြင့်ခยีသွမ်းအံ့သောငါထွက်သောအခါမယားငယ်သည်အိမ်တကားရှိမှလဲ၍ တကားခုံကိုလက်တင်လျက်ရှိသည်ကိုမြင်တော့ထလော့တွားကြဂုံအံ့ဟုဆိုတော်လဲသူသည်ပြန်မပြောဘဲနေ၏ထိုအခါယောက်ျားသည်သူ့ကိုမြဲပေါ်မှတင်သည်ဖြင့်မိမိနေရာသို့တွားလေ၏မိမိအိမ်သို့ရောက်သောအခါဓာကိုယူ၍မယားငယ်အကောင်ကိုအယိုးနှင့်တကွဆက်နှစ်ပိုင်းပိုင်း၍ဤဒေလာပြည်တလျှောက်လုံးသို့ပေးလိုက်လေ၏တိမြင်သောသူအပေါင်းတို့ကဤဒေလာအမျိုးသားတို့သည် အဲဂရုပြည်ကထွက်သောနေ့မှစ၍ယနေ့တိုင်အောင်ဤကဲ့သို့သောအမှုကိုအဘယ်သူမျှမပြုတခါမျှမဖြစ်စဘူးစင်ကျင်၍တိုင်ပင်စီရင်ကြလော့ဟုပြောဆိုကြ၏